ရှင်ယောဟန်ခရစ်ခန်းကြီး၄အငယ်၁မှ6ယေရှုသည် ကိုယ်တိုင်ဗတ္တိဇံကို ပေးတော်မမူတပည့်တော်တို့သာလျှင်ပေးကြတော်လဲယေရှုသည်ယောဟန်ထက် သာ၍များသောသူတို့ကိုတပည့်တော်ဖြစ်စေ၍ဗတ္တိဇံကို ပေးကြောင်းကို ပါရိရှဲတို့သည်ကြားပြီဟု သခင်ဖျားတည်တော်မူသောအခါယူဒာပြည်မှထွက်သွား၍ဂါလိလဲပြည်သို့တဖန်ကြွတော်မူစဉ်တွင် ရှမာရိပြည်အလယ်၌ရှောက်သွားရ၏ယာကုပ်သည်မိမိသားယောသအားပေးသောမြေအကွက်နှင့်အနီးရှမာရိနှင့် ရှုခာအမည်ရှိသောမြို့သို့ရောက်တော်မူ၏ထိုအရ၌ယာကုပ်၏ရေတွင်ရှိ၏ယေရှုသည် ခရီးသွား၍ပင်ပန်းသောကြောင့်ရေတွင်နားမှထိုင်တော်မူ၏ထိုအချိန်သည်6နာရီအချိန်ဖြစ်၏အငယ်9မှ18 ရှမာရိမိမတယောက်သည်ရေခတ်ခြင်းငှါလာ၍ယေရှုကငါတောက်ဖို့ရေပေးပါဟု ထိုမိမအားမိန်တော်မူ၏အကြောင်းမူကားတပည့်တော်တို့သည်စားစရာကိုဝယ်ခြင်းငှါမြို့ထဲသို့တွားကြသည့်အခိုက်ဖြစ်သည်ထိုမိမကလည်းတင်းသည်ယူရသူဖြစ်လျက်ပင်ရှမာရိမိမဖြစ်သော အကျွန်ုပ်ကိုအဘဲကြောင့်တောက်ဖို့တောင်းတည်းဟုဆို၏ဆိုသည့်အကြောင်းကယူဒလူတို့သည် ရှမာရိလူတို့နှင့်ပေါင်းဘော်ခြင်းမရှိ။ယေရှုကလည်း၊ဘုရားသခင်ကျေးဇူးတော်ကို၎င်း၊ငါသောက်ဘို့ရေပေးပါဟု ဆိုသောသူကားအဘယ်သူဖြစ်သည်ကို၎င်း၊သင်သည်သိလျှင် ထိုသူကိုတောင်းလိမ့်မည်။ထိုသူသည်လည်းအသက်ရေကို ပေးလိမ့်မည်ဟု ပြန်၍မိန့်တော်မူသော်၊မိန်းမက၊သခင်ရေခပ်စရာမရှိ၊ရေတွင်းလည်းနက်သည်ဖြစ်၍၊အသက်ရေကိုအဘယ်သို့ရပါမည်နည်း ဤရေတွင်းကိုငါတို့အဖယာကုပ်သည်ငါတို့အားပေး၏သူကိုယ်တိုင်မှစ၍သားသမီးတရိษံများတို့သည်ဤတွင်းရေကိုတောက်ကြပြီသခင်သည် ထိုသူထက်ကြီးမြတ်သလိုဟုဆို၏ယေရှုကလည်းဤရေကိုတောက်တော်သူသည် နောက်တဖန်ရေငတ်အောင်မည်ငါပေးသောရေကိုတောက်တော်သူမူကားရေငတ်ခြင်းနှင့် အစင်မပြတ်ကင်းလွတ်လိမ့်မည်ငါပေးသောရေသည်ထိုသူ၌ ထာဝရအသက်ရှင်ခြင်းအလို့ငါထွက်သောစမ်းရည်ဖြစ်လိမ့်မည်ဟုမိန်တော်မူ၏မိမကလည်းသခင်အကျွန်ုပ်သည်ရေငတ်ခြင်းနှင့်၎င်းဒီကိုလာ၍ရေခတ်ခြင်းနှင့်၎င်းကင်းလွတ်မည်အကြောင်းထိုရေကိုပေးပါဟုတောင်းလျင်ယေရှုကတော်လောသင်ဤလင်ကိုခေါ်၍ဒီကိုလာဥလောဟုမိန်တော်မူ၏မိမကလည်းအကျွန်ုပ်၌လင်မရှိဟုဆိုလျင်ယေရှုက လင်မရှိဟုသောစကားသည်မှန်၏အကြောင်းမူကားတင်၌လင်၅ယောက်ရှိဘူးပြီ ယခုတင်နှင့်နေသောသူသည်တင်းလင်မဟုတ်ဤအရာ၌တင်သည်မှန်သောစကားကိုပြောပြီဟုမိန်တော်မူ၏အငယ်၁၉မှ26ထိုမိမကလည်းသခင်ကိုရိုဒီပရောဖက်ဖြစ်သည်ကိုအကျွန်ုပ်ရိပ်မိပါ၏အကျွန်ုပ်တို့ဘိုးဘေးများသည်ဤတောင်ပေါ်၌ကိုးကွယ်လေ့ရှိကြ၏ ယေရုရှလင်မြို့၌သာကိုးကွယ်ရမည်ဟုတင်တို့သည်ဆိုတတ်ကြ၏ဟုလျှောက်လျင်ယေရှုကအချင်းမိမ့်မှငါစကားကိုယုံလော့ဤတောင်တို့မလားယေရုရှလင်မြို့သို့မတော်ဘဲခမည်းတော်ကို ကိုးကွယ်မည်အချိန်ကာလရောက်ဆဲရှိ၏တင်တို့သည်ကိုမတိသောအရာကို ကိုးကွယ်ကြ၏ငါတို့သည်ကိုတိသောအရာကိုကိုးကွယ်ကြ၏အကြောင်းမူကားယူဒလူတို့၌ကယ်တင်ခြင်းအကြောင်းရှိ၏ ကိုးကွယ်သောသူမှန်သမျှတို့သည်ခမည်းတော်ကိုနံဝိညာဉ်နှင့်၎င်း၊သစ္စာတရားနှင့်၎င်းကိုးကွယ်ရမည့်အချိန်ကာလသည် လာ၍ယခုပင်ရောက်လျက်ရှိ၏။အကြောင်းမူကား၊ထိုသို့ကိုးကွယ်သောသူတို့ကိုခမည်းတော်သည်အလိုရှိတော်မူ၏။ဘုရားသခင်သည်နံဝိညာဉ်ဖြစ်တော်မူ၏။ဘုရားသခင်ကိုကိုးကွယ်သောသူတို့သည်နံဝိညာဉ်နှင့်၎င်း၊သစ္စာနှင့်၎င်းကိုးကွယ်ရမည်ဟုမိန့်တော်မူ၏။ မိန်းမကလည်းမေရှိကြွလာတော်မူသည်ဟုအကျွန်ုပ်သိပါ၏ရောက်တော်မူသောအခါအကျွန်ုပ်တို့အားအလုံးစုံတို့ကိုဖော်ပြတော်မူမည်ဟုလျှောက်ပြန်၏မေရှိအ내ကားခရစ်တော်ဟုဆိုလိုသည်ယေရှုကလည်းသင်နှင့်စကားပြောသောငါသည်မေရှိပင်ဖြစ်သည်ဟုမိန့်တော်မူ၏အငယ်29မှ38ထိုအခါတပည့်တော်တို့သည်ရောက်လာ၍ ထိုမိန်းမနှင့်စကားပြောတော်မူသည်ကိုအံ့ဩခြင်းရှိကြ၏။သို့သော်လည်းအဘယ်အလိုတော်ရှိသနည်း။ထိုမိန်းမနှင့်အဘယ်ကြောင့်စကားပြောတော်မူသနည်းဟုအဘယ်သူမျှမလျှောက်ကြ။ထိုမိန်းမသည်လည်းရေအိုးကိုထားခဲ့၍မြို့ထဲသို့သွားပြီးလျှင်၊အကျွန်ုပ်ပြုဘူးသမျှသောအမှုအရာတို့ကိုထုတ်ဘော်သောသူကိုလာ၍ကြည့်ကြပါ။ထိုသူသည်ခရစ်တော်မှန်လိမ့်မည်လောဟုလူများတို့အားပြောဆိုသော်၊သူတို့သည်မြို့ထဲမှထွက်၍ အထံတော်သို့သွားကြ၏မရောက်မီတွင်တပည့်တော်တို့ကအရှင်ဖျား အစာကိုတုံးဆောင်တော်မူပါဟု တောင်းပန်ကြလျင်တင်တို့မတိသော စားเสียသည်ငါ၌ရှိသည်ဟု မိန်တော်မူ၏ထိုကြောင့်တပည့်တော်တို့ကတစုံတယောက်သောသူသည် စားเสียကို ပို့ပြီးလောဟု အချင်းချင်းမေးမြန်းကြလျင်ယေရှုကငါ့ကိုဆေလွတ်တော်မူသောသူ၏အလိုတော်ကိုဆောင်ခြင်း သူ၏အမှုတော်ကိုပြီးစီးခြင်းအမှုသည်ငါစားเสียဖြစ်၏ယခုမှစ၍လေးလံလွန်လျင်စပားရရာကာလဖြစ်လိမ့်မည်ဟု သင်တို့ဆိုတတ်သည်မဟုတ်လောငါဆိုသည်ကစပားရခြင်းအလိုငါလေပင်တို့သည်ယခုပင်ဝင်းဝင်းရှိသည်ကိုမျှော်၍ကြည်ကြလော့စပားရိတ်တော်သူသည်အခကိုခံရ၍သာဝရအသက်ရှင်ခြင်းအလိုငါအတိအနှံကိုစုသိမ့်၏တို့ဖြစ်လျင်ပြိုကျဲသောသူနှင့် စပားရိတ်သောသူတို့သည် အတူဝမ်းမြောက်ကြလိမ့်မည်။တဦးကားပြိုကျဲ၏တဦးကားစပါးရည်၏ဟုသော စကားသည်ဤအရာ၌အမှန်ကြသည်။တင်တို့သည်လေမလုတ်သောအရာ၌စပါးရိတ်စေခြင်းငှာတင်တို့ကိုငါစေလွတ်၏အခြားသော သူတို့သည်လေလုတ်ကြ၍တင်တို့သည် ထိုသူတို့၏အလုတ်သေးသို့ဝင်ရကြ၏ဟုမိန်တော်မူ၏အငယ်39မှ42 ရှမာရိမိမကအကျွန်ုပ်ပြုဘူးသမျှသော အမှုအရာတို့ကို သူသည် ထုတ်ဖော်ပြီဟုတက်တည်ခံသောစကားကြောင့်ထိုမြို့၌နေသောရှမာရိလူအများတို့သည်ယေရှုကိုယုံကြည်ကြ၏ထိုကြောင့်ရှမာရိလူတို့သည်အထံတော်သို့ရောက်လျှင်မိမိတို့အရ၌နေတော်မူမည်အကြောင်းတောင်းပန်ကြ၏ထိုအရ၌နှစ်ရက်နေတော်မူ၏အခြားသောသူအများတို့သည်နှုတ်ကပတ်စကားတော်ကြောင့်ယုံကြည်၍ ထိုမိမအားယခုဖြစ်လျင်ငါတို့သည်တင်းစကားကြောင့်သာယုံကြည်သည်မဟုတ် စကားတော်ကို ကိုယ်တိုင်ကြားနာရ၍ဤသူသည် လောကီသားတို့ကိုကယ်တင်တော်မူသောသခင်သည်ဟုသောခရစ်တော်အမှန်စင်စစ် ဖြစ်တော်မူကြောင်းကိုတည်သည်ဟုဆိုကြ၏အငယ်53မှ55နှစ်ရက်လွန်ပြီးလျှင်ထိုအရမှထွက်၍နာဇရက်မြို့ကိုရှောင်လျက် ဂါလိလဲပြည်သို့ကြွတော်မူ၏အကြောင်းမူကားပရောဖက်သည်မိမိနေရင်းပြည်၌အထရေမရှိဟုယေရှုသည် ကိုယ်တိုင်တက်တည်ခံတော်မူ၏ဂါလိလဲပြည်သို့ရောက်တော်မူသောအခါဂါလိလဲလူတို့သည် ကိုရော့ကိုလက်ခံကြ၏အကြောင်းမူကားထိုသူတို့သည်ယေရုရှလင်မြို့၌ခံသောပွဲသို့တောတတ်သဖြင့်ထိုပွဲအတွင်တွင် ပြုတော်မူသမျှတို့ကိုမြင်ခဲ့ကြ၏ အငယ်46မှ54ရေကိုစပြည့်ဖြစ်စေသောအရာဂါလိလဲပြည်ကာနမြို့သို့တဖန်ကြွတော်မူ၏ကပေရနောမြို့၌အမတ်တယောက်၏သားသည်အနာယောဂါဆွဲလျက်ရှိ၏ယေရှုသည်ယူဒပြည်မှဂါလိလဲပြည်သို့ရောက်တော်မူသည်ကို ထိုအမတ်သည်ကြားလျင်အထံတော်သို့တွား၍တေဂန်ဤဖြစ်သော မိမိသားစီတို့ကြွ၍အနာယောဂါကို ငြိမ်းဆိုတော်မူမည်အကြောင်းတောင်းပန်လေ၏။ယေရှုကလည်းသင်တို့သည်နိမိတ်လက္ခဏာနှင့်အံပွေသော အမှုတို့ကိုမမြင်ရလျင်ယုံခြင်းမရှိကြဟု မိန့်တော်မူသောသခင်အကျွန်ုပ်သားမသေးမီကြွတော်မူပါဟုအမတ်လျှောက်ပြန်၏ယေရှုကလည်းတွားလော့သင်ဤသားသည်အသက်ချမ်းသာရပြီဟုမိန့်တော်မူ၏ထိုအမတ်သည်ယေရှုမိန့်တော်မူသော စကားကိုယုံ၍တွားလေ၏ လမ်း၌သွားစဉ်တွင်မိမိငယ်သားတို့သည်ခရီးဦးကြိုလာ၍ကိုရောဤသားသည် အသက်ချမ်းသာရပါပြီဟု ကြားလျှောက်ကြ၏အဘယ်အချိန်၌တက်တာခြင်းတို့ရောက်တနည်းဟုမေးလျင် မနေ့9နာရီအချိန်၌ဖျားနာပျောက်ပါသည်ဟုလျှောက်ကြ၏ထိုအချိန်ကသင်သားသည်အသက်ချမ်းသာရပြီဟုယေရှုမိန်တော်မူသောအချိန်ဖြစ်သည်ကိုအဖတ်သိ၍ကိုယ်တိုင်မှစသော မိမိအိမ်သူအိမ်သားအပေါင်းတို့သည်ယုံကြည်ခြင်းသို့ရောက်ကြ၏ဤနမိတ်လက္ခဏာတော်ကားယေရှုသည်ယူဒပြည်မှဂါလိလဲပြည်သို့ကြွသည့်နောက် ပြတော်မူသောဒုတိယနမိတ်လက္ခဏာဖြစ်သည်